ဒီနှစ်သာသနာတော်နှစ်ဘယ်လောက်ပါလဲ1551နှစ်အဲ့ဒါမြတ်စွာဘုရားဖွားတဲ့နေ့ကစာရေးတာလားဘုရားဖြစ်တဲ့နေ့ကစာရေးတာလားဘယ်နေ့ကစာရေးတာလဲ1551 ဒါဖြစ်ရင်ဖျားဖြစ်တဲ့နေ့ကစရေရင်နှစ်ပေါင်းဘယ်လောက်ရှိပြီလဲ1595နှစ်ဒီလိုဆိုတော့1560ပြည့်ဖို့ရပဲနှစ်နှစ်လိုသေးတော့သင်္ချာပါရဂုရေ1560ပြည့်ဖို့ရပဲနှစ်နှစ်လိုသေးတော့ အဲယဉ်ကျေးမှုတော့မစွာနိုင်တော့ဘူးနော်ဖျားဖြစ်တော်မူသည့်နှစ်မှစ၍ရေတက်ရင်ဘယ်လောက်ရှိပြီလဲဟမ်1595နှစ်ဒါဖြင့်1560နှစ်ပြည့်ဖို့ရာ ဘယ်နှစ်နှစ်လိုသေးတော့ကိုနှစ်ဟုတ်လားဘယ်နှစ်နှစ်လိုသေးတော့1560ပြည့်ဖို့ရလေအမသင်္ချာတော်တော်တော်ကြတာပဲနော် ရာဖြစ်တော်မူသည့်နှစ်မှာစရည်ရေသွက်လင်နှစ်ပေါင်းဘယ်လောက်တော့2595ဟုတ်ကဲ့လားဒါဖြင့်2560ပြည့်ဖို့ရဘယ်လောက်လိုသေးလဲ2560 ဘုရားဖြစ်တော်မူသည့်နှစ်မှစရဲ့ရေတွက်ရင်ဘယ်လောက်ရှိမလဲရှိပြီလေ2595ဘယ်သူကပြောတော့ဘယ်လိုလောက်တွက်တော့ gain ပြိဋိဘံစံတဲ့နှစ်ကစရဲ့ရေတွက်ရင်ဘယ်လောက်တော့1551ဟုတ်ကဲ့လား 1551ဖရာဖြစ်တော်မူသည့်နှစ်မှစရည်ရွဲ့ရင်ဘယ်လိုလောက်တွက်တော့ဘယ်လိုတွက်တာတော့1595နှစ်ကဟမ် ဗါတဲ့45ကိုဘယ်ထဲပေါင်းထဲတာတော့1551ထဲကို45ပေါင်းတော့ဘယ်လောက်တော့ဘာကြောင့်45ပေါင်းရသလဲ ဘာတဲ့40 45ဝါလား45နှစ်လား45ဝါဟောဒီလိုဆိုလို့ရှိရင်တစ်နှစ်မပြည့်ဘူးဗောတဝါကအဲ့တော့95နှစ်ဟုတ်ပါမလားဟမ်တဝါဆိုတာက3လပဲရှိတယ်တစ်နှစ်က12လ အခုက45ဟောဆိုတော့အဲ့ဒါ3လ45ချိန်မဟုတ်လားတနှစ်မှာ12လရှိတယ်လေတဝါတွဲမှာ3လပဲရှိတယ်လေ45ဟောဆိုတော့အဲ့ဒါ3လ45ချိန်မဟုတ်ဘူးလားအဲ့တော့65ဖြစ်မလားဒုက္ခပါပဲမြတ်စွာဘုရားကဝါတွင်ဝါတွင်မှာ အသက်ရှင်ပြီးတော့ဝါဆိုတာနဲ့တူတယ်ဝါကြွရင်မရှိတော့ဘူးနဲ့တူတယ်အဲ့လိုလားဘယ်လိုလဲဟမ်95ဝါလို့ပြောရင်မှန်မလား95နှစ်လို့ပြောရင်မှန်မလားဩဒါဖြင့်ဘာလို့ဝါပြောတော့ဟုတ်ကဲ့လားဒါတော့ 2551ထဲကို46နှစ်ပေါင်းတာမဟုတ်လား45နှစ်ပေါင်းတာမဟုတ်လားဟုတ်တာအဲ့တော့ဘယ်လောက်ရှိတော့ဒီတော့2600ပြည့်ဖို့ရဘယ်လောက်လိုသေးတော့ဟုတ်ကလားဒါဖြင့်သာသနာတော်တက်ကတော်တော်ရှင်းနေပြီပေါ့ဟုတ်လား ဒီတော့ဒီကနေ့ကမြန်မာနှစ်ကတော့ဘယ်လောက်ရှိတော့1369ခုနှစ်ဘာလတော့လာဇံဘယ်နှစ်ရက်တော့ဟဲ့ဘယ်လောက်ဒါပြီးကြောတရက်လား ဒါဖြင့်ဒီနေ့ပဲချိန်အာယုံတက်တော့ဘယ်ချိန်တက်တော့ဘာကြောင့်9နာရီ6မိနစ်တက်တော့ဘယ်သတင်းပါဟုတ်ကလားပထမသတင်းပါမှာဘယ်ချိန်တက်တော့ဒုတိယသတင်းပါမှာ တတိယသရင်ပတ်မှာစတုထသရင်ပတ်မှာဒီနေ့ပဲချိန်တက်တော့ဟုတ်ပြီလားဒါဖြင့်9နာရီ10မိနစ်ဆွမ်းစားရင်ဘယ်နဲ့နေမလို့ဟမ်9နာရီ10မိနစ်အာယုံစားရင်သီလမကျိုးပေဘူးလား ဘာဖြစ်လို့အာယုန်တက်ပြီလို့ဟုတ်တယ်မလားဒါဖြင့်9နာရီ9မိနစ်မှာဆွန်းစားမယ်ဘာကြောင့်အာယုန်တက်ဖို့ရဘလောက်လိုသေးတော့အေးသဘောပေါက်ပြီလားသာသနာတော်လျှောက်စာရနာတပလား ဟုတ်ကဲ့လားခိုင်းဒီလိုဆိုလို့ရှိရင်တရားဆရာအောင်3နာရီနဲ့45မိနစ်ရှိသွားပြီเนาะနောက်15မိနစ်တော့ဟောချိန်ရပါသေးရဲ့เนาะဟုတ်ကဲ့လားဘယ်နှမိနစ်ဟောချိန်ရသေးတော့15မိနစ်เนาะအတော်ပဲ15မိနစ်ဆိုတော့ငါမမောတော့ဘူး တို့သီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာအကျင့်ခေါ်တဲ့သိက္ခာသုံးပါးပြောခဲ့တာမဟုတ်လားသိက္ခာဘယ်နှပါးပြီးသွားပါတော့တပါးပဲပြီးသေးတယ်ဘယ်သိက္ခာပဲပြီးသေးတယ်သီလသိက္ခာပဲပြီးသေးတယ်ကဲသမာဓိသိက္ခာကျင့်ချင်းပြောအောင် gain လိုက်စို့အာယုံအများအာယုံ စိတ်မသွားပဲစိတ်မသွားပဲတပါးတည်းတွင်တပါးတည်းတွင်စူးစိုက်ဝင်စူးစိုက်ဝင်ခေါ်တွင်တမာတိခေါ်တွင်တမာတိအာယုံအမြအာယုံအမြစိတ်မသွားပဲစိတ်မသွားပဲတပါးတည်းတွင်တပါးတည်းတွင်စူးစိုက်ဝင်စူးစိုက်ဝင်ခေါ်တွင်တမာတိခေါ်တွင်တမာတိသို့ စိတ်မသွားပဲစိတ်မသွားပဲတပါးတည်းတွင်တပါးတည်းတွင်စူးစိုက်ဝင်စူးစိုက်ဝင်ခေါ်တွင်ဆံဟုသာခေါ်တွင်ဆံဟုသာဆို မာရိဆိုတာဘယ်လိုဟာလဲဟိုအာယုံဒီအာယုံစိတ်ကမပြတ်မလွင့်မပြေမသွားမစင်စားမကြံစီပဲနဲ့ရှုရာအာယုံပေါ်၌သာစိတ်စုစီစူးဆိုင်တည်ငြိမ်နေတာကိုဘာခေါ်တော့ဟုတ်ကဲ့လားဒါဖြင့်ဇံဆိုတာကဘယ်လိုဟာလဲ မာဓိပဲအတူတူပဲဟုတ်ကဲ့လားဂိုင်းလိုက်စို့ထိုထိုအာယုံများသို့ပြန်လွင့်ပြေးသွားစဉ်းစားကြံစည်ခြင်းမရှိပဲရှုရာအာယုံတစ်ခု၌သာစုစည်းစူးစိုက်တည်ငြိမ်နေမှုကို သမာဓိဟုခေါ်သည်ထိုထိုအာယုံများသို့ပြန့်လွင့်ပြေးသွားစဉ်းစားကြံတွေးခြင်းမရှိပဲရှုရာအာယုံတစ်ခုတည်း၌သာစုစည်းစူးစိုက်တည်ငြိမ်နေခြင်းကို သမာဓိဟုခေါ်သည်ထိုထိုအာယုံများသို့ပြန့်လွင့်ပြေးသွားစဉ်းစားကြံတွေးခြင်းမရှိပဲရှုရာအာယုံတစ်ခုတည်း၌သာစုစည်းစူးစိုက်တည်ငြိမ်နေခြင်းကိုသမာဓိဟုခေါ်သည် ဆိုနောက်နောက်ခေါ လိုက်စို့ထိုထိုအာယုံအများသို့ပြန်လွင့်ပြေးသွားစဉ်းစားကြံတွေးခြင်းမရှိပဲရှုရအာယုံတစ်ခုတည်း၌သာစုစည်းစူးစိုက်တည်ငြိမ်နေသောအာကောင်းသောတမာတိကိုအာ ံဟုခေါ်ပါသည်စုစည်းစူးစိုက်တည်ငြိမ်နေသောအာကောင်းသောတမာတိကိုသံဟုခေါ်ပါသည်ထိုထိုအာယုံ နှစ်ခေါက် ဆိုတာမြေရှုမိုးပြန်တာလားအဝေးကြီးကအာယုံဖုံးထားကွယ်ထားတဲ့အာယုံကိုသိမြင်နိုင်တဲ့သိမြင်နိုင်တာဟာဇံလားအဲ့ဒါကဇံကတဆင့်တက်ပြီးလေ့ကျင့်ပွားများအာထုတ်ယူရအာထုတ်ယူလို့ရတဲ့အဘိညာဉ်ဟုတ်လား ဇံကတဆင့်တက်ပြီးကြိုးစားအားထုတ်ရသေးတယ်အဋိဋ္ဌံပြီးတော့ဒီရေပြင်ဟာ မြေပြင်ဖြစ်ပါစေလို့အဋိဋ္ဌံပြီးတော့ဇံမဲပြန်ဝင်စားရဇံတမာရီအားကောင်းလာရင် ရေပြင်ကြီးကမြေပြင်လိုဖြစ်သွားတော့ဖြစ်သွားတယ်ဆိုတာသူစိတ်အစင်မှာဖြစ်တာဟိုရေပြင်ကြီးကတော့တကယ်မြေပြင်ဖြစ်တာမဟုတ်ဘူး မြေပြင်လို့သူစိတ်ကထင်တော့အဲ့ဒီပေါ်ရှောက်သွားလိုက်တဲ့အခါကျတော့ဇံအဟုံနဲ့ပဲသူခြေတော့ကရေမဆိုရေမနစ်ဖဲနဲ့ဟိုဘက်ကရောက်သွားတယ်အဲ့ဒါကြတော့အဘိညင်ဟုတ်ကဲ့လားအဲ့ဒါကြတော့အဘိညင်ဟုတ်ကဲ့လားထို့တူပဲကောင်းငင်ကသွားခြင်းမြန်နေဆိုရင်ကောင်းငင်ပြင်ကြီးဟာမြေပြင်ဖြစ်ပါစေလို့ အဋိဌံပြီးတော့ဇံပြန်ဝင်စားရအဲ့ဒီဇံသမารိပြန်ရအောင်အထုတ်အထုတ်လို့အဲ့ဒီဇံသမารိတစ်ဆင့်နဲ့တစ်ဆင့်အားကောင်းလာပြီဆိုလို့ရှိရင်တော့ကောင်းငင်ကြီးပေါ်မှာမြေပြင်လမ်းကြီးလို့သူစိတ်ထဲမှာတွေ့ရတယ်ဒါနဲ့အဲ့ဒီလမ်းကိုလျှောက်သွားလိုက်တယ်ဇံအဟုန်ကြောင့်သူခြေတော့ကအောက်ပြုတ်မကြပဲနဲ့အဲ့ဒီကောင်းငင်ပေါ်တွင်လမ်းလျှောက်သွားလို့ရတယ်တဲ့ အဲ့ဒါအဘိညာဉ်ဟုတ်လားဇန်နဲ့အဘိညာဉ်တူသလားမတူဘူးလားမတူဘူးเนาะဇန်ကစိတ်တယုံမြအဘိညာဉ်ကတကောဖန်ဆင်းလို့ရတာဟုတ်ကဲ့လားဒါဖြင့်အခုခေတ်မှာဆိုကြပါစို့ရန်ကုန်ကနေပြီးမန္တလေးသွားတယ် လေရင်စီးရင်လေရင်စရိတ်လဲကုန်တယ်စောင့်ရတာအချိန်လဲကြာတယ်မစီးကျင်တော့ဘူးကောင်းငင်ပြင်မြေပြင်ဖြစ်အောင်ဒိဋ္ဌံပြီးတော့ဇာနဲ့သွားလိုက်ရင်မကောင်းဘူးလားကောင်းတယ်အဲ့လိုမသွားကျင်ဘူးလားအဲ့ဒါဇန်ဆိုတာ very dangerous တဲ့အဘိညာဉ်ဆိုတာ very dangerous တဲ့ဘာပြောတာအဘိညာဉ်ကအန္တရာယ်များတယ်တဲ့ ဟုတ်ကဲ့လားရှေ့ကယဟန်ငယ်လေးတစ်ပါးသူဆရာဆရာတော်စီမှာပထမသမထကပ္ပဋ္ဌာန်းနေအာထုတ်ဇန်နေရနောက်ဇန်ရပြီးတော့တခါသူကဝိပဿနာပဲမလှည့်သေးဘူးအဘိညာဉ်လိုချင်တာနဲ့သူဆရာအဘိညာဉ်ကြအောင်တပြည့်တော့ကြင့်ကြံလို့ရတယ်ဖေဟာဆိုတော့သူဆရာကအဘိညာဉ် တကူရအောင်ညွန်ကြားဒါနဲ့သူလည်းလိုက်နာကျင့်ကြံတော့ဇာငါတဆင့်တက်ပြီးအဘိညာဉ်တွေရအဘိညာဉ်တွေရတဲ့အခါကျတော့သူကနေကြီးတဲ့လည်းငုံရှိုးသွားနိုင်တယ်ရေတဲ့လည်းငုပ်သွားနိုင်တယ်ရေပေါ်လည်းဖြတ်သွားနိုင်တယ်ကောင်းငင်လည်းပြန်သွားနိုင်တယ်တောင်တွေပါတယ်လည်းဖောက်ထွင်းသွားနိုင်တယ်အဲအဲဒါလောက်ကြောင့်သူကတကူဘိညာဉ်တွေရတယ်ဒီတော့ ကလေးများ ကစားစရာရကစားဘယ်လိုနေတော့ကစားစရာလက်ကလွှဲရလားအဲ့ဒီကစားစရာလေးနဲ့အမျိုးမျိုးမကစားဘူးလားဟောဒီကိုယ်တော်လေးကလည်းအခုအဘိညာဉ်တကူရကစားဆိုတော့ဘာလို့တော့အဘိညာဉ်မကစားဘူးလားခဏခဏဟိုပြန်ဒီပြန်ပြန်ကြည့်မှာပေါ့မဟုတ်လားတော့ကြမြေကြီးလှမ်းကြည့်ရင်လည်းကြည့်အောင်မှာပေါ့ သူ့เจ้าကြီးမှောက်ရင်လည်းမှောက်ကြည့်အောင်ပါပေါ့ဟုတ်လားတရားကစားဆိုတော့စမ်းကြည့်ကျင်တာဟုတ်ဒါနဲ့အမြဲတမ်းသူ့ဆရာတော်နဲ့သူဆုံးခံလိုက်နေကြဆုံးခံကြောနေကြဆရာတော်ကြီးကလည်းပဲအဘိညာဉ်ရတဲ့ဆရာတော်ကြီးပဲဒါပေမဲ့ဆရာတော်ကြီးကအဘိညာဉ်ကိုမသုံးပါဘူးမြေပြင်ကပဲခြေချင်းလျှောက်ပြီးဆုံးခံရသွားတယ်သွားပြီးဆုံးခံပြန်လာတယ် ဒီလိုပဲပြန်လာပြီးကြောင်းရောက်ဆွန်ဖုံပေးအဲသူလည်းပဲဆရာတော်ကြီးနောက်ကလိုက်တာဆိုတော့အဲ့ဒါလိုပဲမြေပြင်ကခြေချင်းလျှောက်သွားဆွန်ခံရရောက်ဆွန်ခံရတော့ပြန်လာဒီလိုလုပ်ပါတယ်ဒါပေမဲ့ဒီနေ့ဟာတော့ဆွန်ခံညင်ကြလို့ဆရာတော်ကြီးကအဲမောင်မစင်းလေးအချိန်ကြပြီးဆွန်ခံသွားကြစို့မမဆရာတော်ဘုရားတပည့်တော်ဘာကိစ္စလေးလှုပ်เสียရှိလို့ပါ ဒီမှာကိစ္စလည်းမပြည့်ပြည့်မပြည့်ပြတ်သေးလို့တပည့်တော်အခုမလိုက်ပြရစေနဲ့ဘုရားပြီးတော့တပည့်တော်လိုက်လာပါမယ်ဘုရားဆရာတော်ကြီးကလည်းပဲဘာမှထူးထူးထူးတွေပြောမနေတော့ဘူးတပားတဲ့ကြွသွားတယ်ဆုံးခံရဟိုကြတော့ဆုံးခံတော့เจ้าဟိုတော့เจ้าဆိုတော့ဆုံးခံရနဲ့ဝေးတယ်အ ਨੇ ဆုံးတမိုင်တော့ဝေးတာအဲ့ဒါဆရာတော်ကြီးရွာနာရောက်ရောက်တော့ပြီလို့ ထင်တဲ့အခါကျတော့မှဒီကိုတော်လေးကအမှားသူဘာကိစ္စမှရှိတာမဟုတ်ဘူးတက်တက်ချမ်းနေခဲ့တာဒီကိုတော်လေးကအဲ့ဒီအခါကျတော့မှတပိတ်ပိုက်ပြီးတော့ကောင်းကင်ကအဘိညာဉ်တကူနဲ့ဇံရင်စီးသွားတယ်လေဘယ်ရသွားတာကောင်းငင်ကသွားတယ်တဲ့တောရအကြောင်းနဲ့ ရွာကြားမှာရွာထိပ်ရွာဥမှာကြာမျိုး၅ပါးနဲ့ပြည့်စုံတဲ့ရေကန်ကြီးတစ်ကန်ရှိတယ်အဲ့ဒီရေကန်ကိုရွာကလူတွေကချိုးဖို့လဲလာခတ်ကြတယ်တောက်ဖို့လဲလာခတ်ကြတယ်ဒီရေကန်သုံးညအထူးသဖြင့်တော့ရေခတ်တဲ့အလုပ်ဆိုတာမိန်းကလေးတွေလုပ်ပေါ့ရေဝူနဲ့မိန်းကလေးတွေကရေခတ်လာတဲ့အခါကျတော့သူတို့ဘာသာဘာဝရထားတဲ့သချင်းလေးတွေ ရေခါရဲလမ်းမှာလဲဆိုရေကနာလဲဆိုအဲ့လိုသချင်းဆိုကြဒါကြောင့်ရှေးကမောင်းတောင်းသချင်းနဲ့ရေကသချင်းနဲ့အဲ့လိုသချင်းတွေရှိတယ်ဒါနဲ့ဒီကိုယ်တော်လေးလည်းပဲဆရာတော်ကြီးနောက်လိုက်ကောင်းငင်ကလိုက်ရေကံမဖြတ်မိတော့ရေကံမဖြတ်တော့မယ်လောက်တဲ့အခါကျတော့ အောက်ကအင်မတန်သာယာတဲ့သချင်းတန်ကြားတယ်သချင်းတန်ကြားတော့ဟုတ် သချင်းတန်ကလည်းသာယာလိုက်တာဆိုအောက်ငုံကြည့်အဲ့ဒီခါတဲ့အောက်ငုံကြည့်လိုက်တဲ့သူဟာကောင်းငင်ကသွားတာဖြုတ်ခနဲ့အောက်နှိမ့်ကြသွားတယ်အောက်ငုံကြည့်လိုက်လို့မြင်လိုက်တဲ့အခါကျတော့မိန်းကလေးကလည်းရုပ်ရည်သနာကမဖြစ်အဲ့ဒါနဲ့အဲတချင်းသာနာတယ်ကောက်တာမဟုတ်ဘူးရုပ်ကလည်းချောတယ်ကိုဆိုဘုံနဲ့အောင်ပြုတ်ကြတယ် အဲ့ဒါဘုံနဲ့ပြုတ်ကြတာအမှန်တော့ရေကန်နဲ့ကြဖို့တဲ့ကျန်ကန်ကအဲ့ဒါဆိုတယ်သူကအဲ့ဒီမှာတတိဝင်ကတ်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကိုကံပေါင်းစီလွှဲလိုက်ရတယ်လွှဲလိုက်တာနဲ့ရေထဲမကြပဲနဲ့ကံပေါင်းပေါ်ကြသွားတယ်ဒါပေမဲ့လို့ဇန်အချိန်လေးအချီတော့သူကခွေးကြမကြဘူးကြောင်ကြကြသွားတယ်ခွေးကြနဲ့ကြောင်ကြပါထူတော့ ဘယ်ဘယ်လိုထူးတော့ဒီเจ้าမွားနေပြီခွေးတော်ပြစ်ချကြည့်ပါလားဘာထူးတော့ခွေးကြကြတာကဘုံမနေကြတာပေါ့ကိုလုံးကြီးနဲ့နေကြီးပေါ်တက်ရိုက်ကြတာเจ้าညကြတာဖုတ်ခနဲ့ကြတာပေါ့ဘာဖြစ်လို့တော့အဲเจ้าကခြေတော့၄တောင်းနဲ့ထောက်ကြတာမဟုတ်လားဘလောက်ပဲပြစ်ချကြအဲ့ဒါအဲ့လိုပဲထောက်ကြ အဲ့ဒါသူ့လည်းပဲဇံအချိန်ညောင်းခွေးကြမကြဘူးတဲ့ကြောင်ကြကြသွားတယ်ကြောင်ကြကြသွားတယ်ဆိုတော့နည်းနည်းပါးပါးတော့ခြေတော်ကလေးပါလေးနာကြနာမှာပေါ့လေအဲ့ဒါနဲ့ဖုတ်ဖက်ခါထပြီးတော့ဆုံးကံသွားတယ်ဟုတ်သလားမဟုတ်ဘူးအဲ့ဟိုသွားတာတဲ့ဘယ်တော့ဟမ်တချင်းဆိုတဲ့မိန်ကလေးစီသွားတာပေါ့ ဟုတ်ကဲ့လားအဲသွားတဲ့အခါကျတော့ဥစဉ်ကလည်းပဲကျန်းကန်ကနှမျိုးဆိုတဲ့တချို့ကျန်းကန်ကဥစဉ်ငယ်တဲ့တချို့ကျန်းကန်ကတော့ကိုရင်နဲ့အဲ့လိုဆိုတယ်ကိုရင်လို့ဆိုတဲ့ကျန်းကန်ကပို့ပြီးတော့အာကောင်းတယ်ဒါနဲ့သွားတဲ့အခါကျတော့ကိုရင်ပဲပြောကြပါစို့လေအားမရရလက်ရဟိုကြတော့မင်္ဂလေးတွေ့ တွေ့တဲ့အခါကျတော့သူကတရားဟောမှာပေါ့မဟုတ်လားနော်ဓမ္မလေးရိခါရပင်မလာတယ်ဝိပဿနာတရားအထုတ်ဟုတ်တယ်မဟုတ်လားဟောနာပိဏရှုကြတာလဏချာရရှုရေခါရင်ခတ်တဲ့ရှုရေအိုနေရင်နှစ်တဲ့ရှုအဲ့လိုသူတရားဟောမှာပေါ့မဟုတ်လားမဟုတ်လားဘာလို့မလုပ်တာဖြင့် ဘာလဲဟုတ်တော့အဲဆိုကြပါစို့ပေါ့လေလူငယ်သဘာဝတွေ့ပြီဆိုတော့ပြီးရောပေါ့ဟုတ်ဘူးလားပြီးတဲ့အခါကျတော့အဲ့ဒါမိန်းကလေးကပြောတယ်ကိုရင်ဒီတိုင်းတော့နေလို့မဖြစ်ဘူးအိမ်လိုက်ခဲအဖေကိုပြောမယ်လူဝတ်လဲအဖေကလှုပ်เสียကြံပြပေးမယ်လှုပ်ကြိုက်ကျုပ်တို့အိမ်မှာဆိုလို့ရှိရင် ရကန်းရက်စားတာအဲ့ဒါရကန်းရက်တဲ့ဆိုရကန်းရက်တဲ့အလုပ်မှကုနိုင်ညီနိုင်တဲ့ဆိုတော့သူဟာသူလိုချင်တာလည်းရမယ်အလုပ်လည်းရမယ်ဆိုတော့သူဟာသေချာနေရောမဟုတ်လားတိုင်းရက်တဲ့ပက်ကလာမိုးရွာသည်နှင်းအစဉ်သင့်ဆိုအဲ့ဒါကိုသိလားမသိပါဘူးเนาะအဲမသိလည်းနေတော့ဒါနဲ့ပဲမိန်းကလေးကအိမ်ခေါ်တော့လိုက်သွားလိုက်သွားဟိုကြမိန်းကလေးကလည်းအကျိုးအကြောင်းသူ့ အဖေပြောတော့အဖေကလည်းပဲသမီးချစ်တော့သဘောတူလိုက်တယ်ဒါနဲ့ဒီကိုရင်လေးသင်္ကန်းချပြီးအဲ့ဒီမှာအဝတ်လဲပြီးတော့အဲ့ဒီတကာကြီးရဲ့သမက်ကလေးဖြစ်သွားတယ်ဖြစ်သွားတဲ့အခါကျတော့ရေခတ္တာကူကြရတယ်မောင်းထောင်းတာကူရတယ်ရကံရတ္တာကူရတယ်တခြားလည်းမလုပ်တော့ဘူးလေအဲ့လိုနေပါများလာတဲ့အခါကျတော့ပထမတော့ဟုတ်တယ်လို့လို့ပေါ့ ဟိုလူလူကြီးတွေပြတာမကြောက်လားစောင့်ချတာတောင်တောင်ချတာထင်တယ်တဲ့ဂျားကလေသွေးတာတောင်ဝေးတယ်လို့ထင်တယ်တဲ့ပြောတာကြားကြလားမချပါဘူးမင်းတို့တို့ငယ်ငယ်ရတော့အဲ့ဒီစကလုံးတွေကြားတယ်ဒါအစာဥနောက်ကြားလာတဲ့အခါကျတော့အဲ့လိုဟုတ်သေးလားဟုတ်ဘူးနေတစ်ချက်ချက်ဝေးတသက်သက်တဲ့ချစ်ခင်တဲ့ပုဂ္ဂိုလ်ချင်း ဝေးဝေးနေလို့ရှိရင်အဲ့ဒါတသက်တာခင်မင်မှုမေတ္တာတရားတွေဖြစ်နေတာပဲတဲ့နီးနီးနေရင်နော်အဲတကြဲကြဲပဲတဲ့ဟုတ်တယ်မဟုတ်လားပြီးတော့ဗါတဲ့ဗါနဲ့ဗါရှာနဲ့သွားဆိုတာဟုတ်ကဲ့လားခဏခဏကြိုက်တော့နော်ကြားတော့အဲ့လိုဖြစ်လာတနေ့တော့မိန်းကလေးကရကန်းစင်ကရကန်းရက်နေ့ ကိုရင်လူရက်ကမလှမ်းမကန်းကရက်ဖောက်ရောက်နေတာအဲ့ဒါမှမိန်းကလေးကမကျေနပ်လို့ပြစ်တော့ပြစ်တော့နဲ့ပြောနေတာနောက်နားမခံတာတဲ့အခါကျတော့ရက်ဖောက်တာနဲ့လှမ်းပြီးတော့ပြစ်လိုက်တာဒီကိုရင်လူရက်ကကံမကောင်းအကြောင်းမလားတော့မိန်းကလေးမျက်လုံးအဲ့ဒါရက်ဖောက်တာကထောက်ပြီးမှန်တယ်ဒါနဲ့တူတူပြောကြဆိုမိန်းကလေးကန်းသွားမျက်စိတစ်ဖက်ကွဲသွားတယ် အဲ့ဒီအခါကျမှရှိသမျှအလုပ်ဒီကိုရင်လူတွေအကုန်လုံးကျုံလောက်ရတာကိုကျုံလောက်ရတော့အဲ့ဒီကြတော့မှငါမှားပြီငါမှားပြီငါမှားပြီနဲ့တစ်ချိန်လုံးညှိတယ်တဲ့အဲ့ဒီတော့ပြန်ပြီးတော့ပြင်လို့ရသေးလားမရတော့ဘူးအဲ့တော့ဆင်းရဲတဲ့မှာနိတ္တရနဲ့မြုပ်တရမြုပ်မှာပေါ့မဟုတ်ဘူးလားဒါကြောင့်မလို့ကျမ်းဂန်မှာ နှမျိုးဆိုကြတယ်တလားကာမဆိုပါဟမ်မျက်စိကွယ်တဲ့ဗိမ့်မိတ်ကလေးကိုကာမခေါ်တာမဟုတ်လားဟုတ်လားကဲဒီကိုရဲ့ဇံကနေအဘိညာဉ်တက်လိုက်တာအဘိညာဉ်တကိုးတွေရတာ ਨੇ ဘလောက်ပြောစရာကောင်းတော့လဲနော်ဘယ်နဲ့လားမကောင်းလားကောင်းလိုက်တာနော်ဒါကြောင့် အဘိညာဉ်ဟာ very dangerous ပြောတာဇံကိုပြောတာမဟုတ်ဘူးနော်အဘိညာဉ်ဟာ very dangerous အဘိညာဉ်ကို super normal power လို့အင်္ဂလိပ်လိုခေါ်တယ် super normal power is very dangerous ပါတယ်တော့အဘိညာဉ်တကောဟာအန္တရာယ်ကြီးတယ်ဟုတ်လားဒါကြောင့် အဘိညာဉ်တကုအထီတော့မရခြင်းညတဲ့သို့တော့ဇန်တာမညဆိုရင်တော့မကောင်းဘူးလားစိတ်တည်ငြိမ်တာမဟုတ်လားဟုတ်ကဲ့လားစိတ်တည်ငြိမ်တာဇန်တာမညအဲ့ဒါကတော့ကောင်းတယ်ဝိပဿနာအထောက်အမှလည်းစိတ်တည်ငြိမ်နေရင်အမှန်တဘာဝမသိဘူးလားသိတယ် ဖြစ်ဖြစ်ပြီးပြဲသွားလို့မတည်မြဲရတာလည်းသိတယ်ဖြစ်ဖြစ်မတည်မပြတ်နှိမ့်ဆက်လို့ဆင်းရတာလည်းသိတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်အတ္တမဟုတ်ဘူးဒါဖြစ်ပြနေတဲ့သဘာဝမျှပဲလေသဘာဝမျှပဲရွေရှားသဘာဝမျှပဲပူသဘာဝမျှပဲအေးသဘာဝမျှပဲလို့အဲဒါလိုအမှန်တိုင်းသိလာတယ်တည်ငြိမ်လာတော့တမာရီအားကောင်းလာတော့အဲဒါလိုသိတာဝိပဿနာဉာဏ်ပေါ့ ဒီတော့တမာဒိဋ္ဌင်ဆိုရင်တော့ကောင်းတယ်ဇံအဖြစ်တယ်ဆိုရင်တော့ကောင်းတယ်ဒီတဲ့တက်တိုးသွားလို့အဘိညာဉ်တကူရရဲ့နော်အကျိုးနဲ့ပြီးသားမှတ်ပြီးတော့ဟုတ်ကဲ့လားနောက်ဘုရားဟောတခုရှိသေးတယ်အဘိညာဉ်တကူရတဲ့ယသိဤတပါအကျိုးနဲ့သွားတာဟုတ်လားဒါပေမဲ့မပြောတော့ဘူးဘာဖြစ်လို့တော့ ။အော်ဒီလောက်ဆိုလို့ရှိမယ်သင်္ကန်းစာရပြီပေါ့။ဟုတ်ဘူးလား။တို့အဘိညာဉ်ရအောင်အထုတ်လို့တော့မဖြစ်ဘူး။ဇာရအောင်အထုတ်လို့ရှိရင်တော့ဝိပဿနာရဲ့အခြေခံအကြောင်းဖြစ်တယ်။ဟုတ်တယ်မဟုတ်လား။အဲ့ဒီတမာရီကစိတ်တည်ငြိမ်မှုတမာရီကသမထကမ္မထအာထုတ်တဲ့ပုဂ္ဂိုလ်မှာနှမျိုးရှိတယ်။ဥပ္ပစာရတမာတိတဲ့အပ္ပနာတမာတိတဲ့ အပ္ပနာတမာတိဆိုတာနဲ့ဇန်တမာတိဆိုတာအတူတူပဲဟုတ်ကဲ့လားဘယ်နှမျိုးရှိလဲဘာပါတယ်တော့ဥပါစာရတမာတိနဲ့ဇန်တမာတိဟုတ်ကဲ့လားဇန်တမာတိကိုဘယ်လိုခေါ်သေးလဲအပ္ပနာတမာတိလို့ခေါ်တယ်ဇန်ရဲ့သူလုံးတိုက်အတိပ္ပယ်က အာယုံကိုကပ်၍ရှုတတ်သောတမာရီလို့ခေါ်တယ်။စံဆိုတာပါတယ်တော့ကပ်၍ရှုတယ်ဆိုတော့ခွာအောင်မလားမခွာတော့ဟိုဒီဒီပြန်လွယ်အောင်မလားမပြန်လွယ်ဒါကြောင့်မလို့ဇံကိုအာယုံကိုကပ်၍ရှုတတ်သောတမာရီလို့ခေါ်တယ်။အဲအဲ့ဒါကိုပဲအပ္ပနာလို့နာမည်တစ်မျိုးပြောင်းတယ်။အပ္ပနာလို့နာမည်တစ်မျိုးပြောင်းတော့ အပ္ပနာရဲ့သဘောကအာယုန်၌နစ်မြုပ်သက်ဝင်သောတမာတိအာယုန်၌နစ်မြုပ်သက်ဝင်နေသောတမာတိအဲ့ဒါအပ္ပနာပါတယ်တော့အာယုန်နဲ့မှနစ်မြုပ်သက်ဝင်နေပြီဆိုရင်လှုပ်အောင်မလားဘောဒီဒီကသွားအောင်မလားမသွားဘူးဟုတ်ကဲ့လားဒါ အပနာနဲ့ဇံနဲ့စကလုံးသာကွဲတယ်အတိတ်ပဲအတူတူပဲဟုတ်ကဲ့လားဒါဖြစ်ရင်အဲ့ဒါလို့ဇံတမာရီအပနာတမာရီရအောင်အထုတ်တဲ့ပုဂ္ဂိုလ်ဟာဇံမရခင်လေဇံရကနီလေအပနာတမာရီရကနီလေအချိန်မျိုးမရှိဘူးလားအဲ့ဒီဇံရကနေအတမအပနာတမာရီရကနေအချိန်မျိုးမှာ ရှိတဲ့စိတ်တည်ငြိမ်မှုကို ဥပစာရသမารီလို့ခေါ်တယ်ဥပဇာရဲ့အနေပါ၌စာရဖြစ်တဲ့သမารီဥပစာရဇာရဲ့အနေပါမှာဖြစ်တဲ့သမารီဆိုလိုတာကတော့ဇာယကနေမှဖြစ်နေတဲ့သမารီဟာဥပစာရသမารီဟုတ်ကဲ့လားပြီးတော့အပ္ပနာယကနေမှဖြစ်နေတဲ့သမารီဟာဥပစာရသမารီ ဒါကြောင့်တချို့ပါဠိတတ်တဲ့ပုဂ္ဂိုလ်များကဥပစာရသမာဓိကိုနေပါဟုသမာဓိလို့ဒီလိုဘာသာပြန်တယ်နေပါဟု concentration နေပါဟုဆိုတာတခြားမဟုတ်ပါဘူးအိမ်နီးချင်းလို့ပြောတာဒီအိမ်ကဟိုဘက်အိမ်နဲ့ဆိုအိမ်နီးချင်းမဟုတ်မဟုတ်လားအဲ့တော့အိမ်နီးချင်းဆိုတော့နေသလားဝေးသလားအဲ့ဒီတိုင်းပဲ ဒီဇံရကနေတမာရီကလည်းဇံနဲ့နီးနေတယ်တဲ့ဇံရဲ့အနေပါမှာဖြစ်တဲ့ဇံရဲ့အိမ်နီးချင်းတမာရီဉာဏ်သူ့ကိုနေပါဟုတမာရီလို့အဲဒါလို့ဘာသာပြန်တာရှိတယ်ဥပစာရတမာရီဆိုတဲ့ပါဠိစကားလုံးကလည်းအဲ့ဒီအဓိပ္ပာယ်ပဲဥပဇံဤအနေပါ၌စာရဖြစ်သောတမာရီဥပစာရဇံဤအနေပါ၌ဖြစ်သောတမာရီဆိုတာဇံရကနေမှဖြစ်တဲ့တမာရီ အဲ့ဒါလို့သုံးတယ်ကျမ်းဂန်မှာဒီတော့အဲ့ဒါကသမထကမ္မထာအာထုတ်တဲ့ပုဂ္ဂိုလ်များမှရတာတဲ့ဥပစာရသမာဓိလည်းသမထကမ္မထာအာထုတ်တဲ့ပုဂ္ဂိုလ်များမှရတာတဲ့ဇန်သမာဓိကလည်းသမထကမ္မထာအာထုတ်တဲ့ပုဂ္ဂိုလ်များမှရတာတဲ့ဒီတော့သမထကမ္မထာအာထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့သမာဓိနှမျိုးနှစားပေါ့ဥပစာရသမာဓိဇန်သမာဓိ သို့မဟုတ်ဥပါစာရသမာဓိအပ္ပနာသမာဓိဟုတ်ကဲ့လားဒီတော့ဇန်လောက်နေပါကြအောင်ဇန်ရကနေကြအောင်စိတ်ကသိပ်ပြီးစူးစိုက်တည်ငြိမ်နေပြီဆိုတော့ဒီစိတ်ကလှုပ်အောင်မလားကိုအာယုဒီအာယုသွားအောင်မလားမသွားရင်အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟတွေဝင်နေအောင်မလားမောဟမှုဟုတ်ကဲ့လားသူကရှုခံအာယုံပေါ်မှာပဲစိုက်တည်နေတာမဝင်တော့ အဲ့ဒီတမာရီဖြစ်နေ gain မှာအဲ့ဒီတမာရီနဲ့ရှင်ကနေတဲ့အတူဖြစ်တဲ့စိတ်ဟာဖြူစင်းနေမလားညစ်မဲနေမလားဒါကြောင့်အဲ့ဒီစိတ်ကို စိတ်တဝိသုဒ္ဓိလို့ခေါ်တယ်ဖြူစင်းနေတဲ့စိတ်တဲ့ဥပ္ပစာရတမာတိဖြစ်နေတဲ့စိတ်လေစိတ်တဝိသုဒ္ဓိဇန်တမာတိဖြစ်နေတဲ့စိတ်လေစိတ်တဝိသုဒ္ဓိ ဒါကြောင့်ကျမ်းဂန်များမှာသမထကမ္မထအာယုအထုရာမှာဥပစာရသမာဓိဟာစိတ်တဝိသုဒ္ဓိဇံသမာဓိဟာလည်းစိတ်တဝိသုဒ္ဓိစိတ်စင်ကြဲနေတဲ့စိတ်လို့ပြောတာဒါဖြင့်ဝိပဿနာအာထုတ်တော့ကောဆိုတော့ဝိပဿနာအာထုတ်တာကသမထအာထုတ်သလိုစိတ်စူးစိုက်တည်ငြိမ်မှုတစ်ခုတည်းရဖို့အာယုံစိုက်အာထုတ်တာလား သိဖို့အာယုံဆိုင်အထုတ်တာလားသိဖို့အာယုံဆိုင်အထုတ်တာဆိုတော့သမထကမ္မထအထုတ်တလောက်တမာရီကအာကောင်းပါမလားအာမကောင်းမသို့တော်လည်းပဲစိတ်ဟာမလှုပ်ဘဲနဲ့ဒီအာယုံပေါ်မှာပဲစိုက်တည်ငြိမ်ယုံမျှတော့အာကောင်းတယ်ဖောင်းတာရွှေရင်ဖောင်းတာပေါ်မှာပဲစိတ်တည်တယ်ပိန်တာရွှေရင် ပိန်တာပေါ်မှာပဲစိတ်တည်တယ်ရားတာရွှေရင် ရားတာပေါ်မှာစိတ်တည်တယ် နာရာရှုရင်နာရာပေါ်မှာပဲစိတ်တည်တယ်ကြွတာရှုရင်ကြွတာပေါ်မှာပဲစိတ်တည်တယ်အဲ့တော့တည်ရတာကလည်းပဲအရှုခံအာယုံဖြစ်ခိုက်ခဏလေးတည်ရတာမဟုတ်လားဖြစ်ခိုက်ခဏလေးတည်ရတာဆိုတော့အကြာကြီးတည်တာဟုတ်လားအကြာကြီးတည်တာမဟုတ်တော့အားကောင်းမှာမလားအားမကောင်းဘူးခုနသမထသမာဓိလောက်အားမကောင်းဘူးသို့တယ်လည်းပဲအဲ့ဒီအာယုံဖောင်းတာရှုလို့ဖောင်းတာလေးပေါ်မှာ စိတ်တည်နေသမျှတော့အဲ့ဒီစိတ်ဟာစင်ကြဲမနေဘူးလားစင်ကြဲနေတယ်ဒါပေမဲ့လို့တည်တာကတော့ခဏပဲမဟုတ်လားခဏပဲခဏတည်လို့သူ့ကိုခဏိကသမารီလို့ခေါ်တယ်ဖောင်းခိုက်ခဏလေးမှာဖောင်းတာလေးပေါ့တည်လိုက်တော့ခဏိကသမารီပိန်ခိုက်ခဏမှာပိန်တာလေးပေါ့တည်လိုက်တော့ခဏိကသမารီကြွားခိုက်ခဏမှာကြွားတာလေးပေါ့တည်တော့ခဏိကသမารီ လှမ်းကြိုက်ခဏမှလှမ်းတာလေးပေါ်တည်တော့ခဏိကသမာဓိဟုတ်ကဲ့လားအဲ့တော့သူကခဏမြာတည်ပေတဲ့လည်းပဲဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအာယုံပေါ်မှာပဲဆက်ကဆက်ကတည်သွားပြီဆိုတော့သူဟာအာမကောင်းဘူးလားအာကောင်းသွားတယ်အာကောင်းတော့သူ့ထဲမှာလောဘဒေါသမောဟအငြိအကျေးရှိအောင်မလားမရှိတော့စိတ်မစင်ကြယ်ဘူးလားအဲ့တော့ခဏိကသမာဓိကလည်းပဲ စိတ်ကိုစင်ကြယ်စေတဲ့အတွက်စိတ်တဝိသုဒ္ဓိဒါကဝိပဿနာမှာဟုတ်ကဲ့လားခဏိကသမာဓိကလည်းစိတ်ကိုစင်ကြယ်စေတဲ့အတွက်ခဏိစိတ်တဝိသုဒ္ဓိသမထကမ္မထာမှာတော့ဥပ္ပစာရသမာဓိအပ္ပနာသမာဓိကစိတ်တဝိသုဒ္ဓိစိတ်စင်ကြယ်စေတယ်ဝိပဿနာကမ္မထာမှာတော့ခဏိကသမာဓိကစိတ်စင်ကြယ်စေလို့စိတ်တဝိသုဒ္ဓိ နားလည်ပြီလားအဲ့လိုတော်တော်စိတ်ထဲမှာသဘောကျလောက်အောင်တည်ငြိမ်တဲ့အခါယောဂီတို့တခါတရံတွေ့မှာပေါ့အဲ့ဒါခဏိကသမารီအားကောင်းနေတာပဲအဲ့ဒီချိန်မှာဆိုလို့ရှိရင် စိတ်တဝိတ္တိစိတ်စင်ကြဲမနေဘူးလားစင်ကြဲနေတယ်ဒီတော့ဒီနေရာမှာပြောချင်တာကတချို့ကျမ်းဂန်မနှံ့တဲ့ပုဂ္ဂိုလ် ကိုယ်တို့လက်တွေအာမထုတ်တဲ့ပုံကိုယ်တွေကပြောကြတယ်သမထကမ္မထာအာမထုတ်ပဲဝိပဿနာကမ္မထာတက်တက်အာထုတ်ရင်တဲ့ဥပစာရသမာဓိအပ္ပနာသမာဓိမရှိတဲ့အတွက်တဲ့စိတ်စင်ကြယ်မှုစိတ်ဓာဝိသုဒ္ဓိမဖြစ်ဘူးတဲ့ပြန်ပြောမယ်နော်သမထကမ္မထာကိုအာမထုတ်တော့ပဲနဲ့အခုဒီမှာအာထုတ်တယ်လို့ခန္ဓာကိုယ်နဲ့စိတ်ကိုတန်းရှုမှတ်တာ ဝိပဿနာဒါသုဒ္ဓဝိပဿနာခေါ်တယ်ဝိပဿနာသက်သက်အာထုတ်တာဝိပဿနာသက်သက်အာထုတ်တဲ့ပုဂ္ဂိုလ်များမှာတဲ့သမထကမ္မထမပါတဲ့အတွက်ဥပ္ပစာရသမာဓိအပ္ပနာသမာဓိသူတို့မှာမရှိဘူးတဲ့မရှိတဲ့အတွက်စိတ်စင်ကြယ်မှုစိတ်တဝိသုဒ္ဓိမဖြစ်ဘူးတဲ့အဲ့လိုပြောကြတယ်။ဒါရင်အဲ့လိုပြောရင်ဒီကဘယ်လိုပြန်ပြောမလို့ အဲခဏိကသမာဓိနဲ့စိတ်စင်ကြယ်စေတယ်ဟုတ်လားစိတ်စင်ကြယ်စေတယ်ဒါကြောင့်ခဏိကသမာဓိတွေကစိတ်တဝိတ္တိပဲအဲ့ဒါကြောင့်ကျမ်းဂန်မှာဝိတ္တိမေနဲ့ဝိတ္တိမေအထကထာမှာခဏိကသမာဓိဟာဥပစာရသမာဓိလောက်အားကောင်းတယ်တဲ့သူဟာအဆက်မပြတ်ဖြစ်သွားပြီဆိုရင်ရားထဲမှာဘာမှကွက်လမရှိပဲနဲ့ဒီသမာဓိအဆက်မပြတ်ဖြစ်သွားရင် ဥပ္ပစာရကမာရီလောက်အာကောင်းတယ်တဲ့အာကောင်းတယ်ဆိုတော့စိတ်မကြည်မစင်ကြယ်စေနိုင်ဘူးလားအစစ်မပြဆိုတာကခြေတော့ကြွားတော့ကြွားတယ်ရှူတယ်လှမ်းတော့လှမ်းတယ်ရှူတယ်ခြားတော့ခြားတယ်ရှူတယ်ထီတော့ထီတယ်ရှူတယ်နောက်တစ်ခါနောက်ဟိုဘက်ကြွားပြန်တော့ကြွားတယ်ရှူတယ်အဲ့ဒါလို့အစစ်မပြဖြည့်ရှုနေလို့မလို့ရှုရရှုရကြွားမှုလှမ်းမှုခြားမှုပုံမှာစိတ်ကတည်ငြိမ်သွားရင်ဒီစိတ်တည်ငြိမ်မှုသောနေဟာတစ်ဆက်တည်းဖြစ်မသွားဘူးလား အဲတစ်ဆက်တည်းဖြစ်မသွားတော့ဖြစ်သွားတဲ့အခါကျတော့အာအာမကောင်းပြီဘူးလားအဲ့လိုတစ်ဆက်တည်းဖြစ်သွားတဲ့ခဏိကတမာရီဟာဥပဇာရတမာရီလောက်အာကောင်းတဲ့အတွေ့တဲ့အဲ့ဒီစိတ်ထဲမှာလောဘဒေါသမောဟစတဲ့ကိလေသာនិဝရဏတွေမဝင်နိုင်လို့စိတ်စင်ကြယ်တယ်တဲ့နားလည်ပြီလားအဲဟိုတချို့ကျမ်းဂန်လည်းမနှံလက်တွေ့လည်းအာမထုတ်တဲ့ပုံကိုယ်တွေက အဲ့ဒါလိုပြောတတ်တယ်ဝိပဿနာတက်တက်အားထုတ်လို့စိတ်စင်ကြယ်မှုစိတ်တော်ဝိသုဒ္ဓိမဖြစ်ဘူးဘာကြောင့်လဲဥပ္ပစာရသမารိအပနာသမารိမရလို့အဲ့လိုပြောတတ်တယ်အဲ့တော့အဖြေကဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်မှာအားကောင်းတဲ့ခဏိကသမารိဖြစ်တဲ့အခါရှိတယ်အားကောင်းတဲ့သမารိဆိုတာတစ်ဆက်တည်းတစ်ဆက်တည်းတည်ငြိမ်သွားတဲ့သမารိဟုတ်လား တစ်ဆက်တည်းတစ်ဆက်တည်းတည်ငြိမ်သွားတဲ့သမာဓိဟာအာသေးသလားအာကောင်းသလားအာကောင်းပြီဆိုတော့သူထက်ကိလေသာနိဝရဏဝင်နိုင်မလားဝင်နိုင်တော့စိတ်မစင်ကြယ်ဘူးလားစိတ်တာဝိသုဒ္ဓိဖြစ်တယ်ဒါဖြစ်ရင်အဲ့ဒီတစ်ဆက်တည်းတစ်ဆက်တည်းစိတ်တည်ငြိမ်သွားအောင်ဘယ်လိုလုပ်မလဲအဲတနေ့လုံးစက္ကမလားမိနစ်မလားအဆက်မပြတ် ဆက်ဆက်မိနေအောင်ရှုမှတ်ရမယ်မဟုတ်ဘူးလားအဲ့ဒါလို့ရှုမှတ်ရအောင်ဆိုရင်တော့လှုပ်ရှားပြုမှုမှုတွေကမြန်နေရဲ့အဲ့လိုရှုလို့ရပါလားမရပါဘူးဘယ်လိုမှရမလဲနေမှပဲရမယ်ဟုတ်တယ်မဟုတ်လားအဲ့တော့ဘုန်းကြီးတနေ့ကဆွမ်းကြောင်းမတက်ကြည့်တော့ယောဂီတွေဟာအဆက်မပြ ဒလဇတ်တမာရီဖြစ်အောင်ရှုမှတ်ပြီးစားနေတာမဟုတ်လားမဟုတ်ပါဘူးဟုတ်ကဲ့လားဘလို့စားနေတော့အိပ်ပျော်ရင်စားနေတယ်ပါတယ်မဟုတ်ဘူးလားအဲ့ဒါဘုန်းကြီးကစကားသာအောင်ဥပမာတစ်မျိုးကိုမြတ်စွာဘုရားမိန့်တဲ့အတိုင်းပြောတာနောက်ဥပမာတစ်မျိုးရှိတယ်ဘယ်လိုလဲဆိုတော့သွားတဲ့အခါကြွားတယ်လှမ်းတယ်ခြားတယ်လို့ရှုမှတ်တယ်သွားတယ်လို့ရှုမှတ်တယ် အဲ့ဒီရှုမှတ်တာဟာဘာလို့တာလဲဆိုတော့ဖြစ်နေတဲ့သဘာဝကိုသိဖို့ရှုတာအဲ့တော့တချို့သောရကဆရာကတက်တယ်တဲ့သွားရင်သွားရတယ်ရရင်ရတယ်ထိုင်ရင်ထိုင်တယ်ဆိုတာတဲ့ခွေးတွေမြေခွေးတွေတောင်သူတို့ဟာသူတို့သိတာပဲတဲ့ဘာလို့သေးလဲဘာလို့ဖို့လို့လဲတဲ့ခွေးလည်းပဲသူဟာသူအိပ်ရင်သိတယ်သွားရင်သိတယ်ရရင်သိတယ်စားရင်သိတယ်တဲ့အဲ့ဒါလိုမှသိနေပြီဆိုတော့ဘာလို့သေးလဲ ခွေးတောင်မှသိတယ်ဆိုတော့လူလူကြတော့ပိုသိတယ်ဆိုတဲ့သဘောပေါ့မဟုတ်ဘူးလားအဲ့တော့အဲ့ဒီအသိမျိုးကိုဆိုလိုတာလားအဲ့ဒါကိုအထကထာကဖြေပြတယ်အဲ့ဒီခွေးသည့်မြေခွေးသည့်မျိုးကိုဆိုလိုတာမဟုတ်ဘူးတဲ့ခွေးသည့်မြေခွေးသည့်ကသွားတယ်ဆိုငါသွားတယ်လို့ငါကြီးပါတယ်တဲ့ထိုင်တယ်ဆိုငါထိုင်တယ်လို့ငါကြီးပါတယ်တဲ့ရက်တယ်ဆိုငါရက်တယ်လို့ ငါကြီးပါတယ်ကိုွေးတယ်ဆိုငါကိုွေးတယ်လို့ငါကြီးပါပြီးသိတာတဲ့အခုသိရမှာကအဲ့ဒါလို့မဟုတ်ဘူးတဲ့ကိုွေးတယ်ဆိုလို့ရှိရင်တရွေချင်းတရွေချင်းရွေ့ရွေ့သွားတဲ့သဘောလေးမျှပဲဆိုတာသိရတာကြွားတယ်ဆိုလို့ရှိရင်တရွေချင်းတရွေချင်းကြွားကြွားကြွားကြွားသွားတဲ့ရွေ့ချမှုသဘောဝါယောတက်ကလေးမျှတာလို့သိရတာရှေ့ကိုလှမ်းမြန်ပြီဆိုတရွေချင်းတရွေချင်းရှေ့ရွေ့ရွေ့လှမ်းသွားတဲ့ လေသဘောမျှဝါရောယုတ်ကလေးမျှပဲဆိုတာသိရတာအဲ့လိုသိဖို့ကိုပြောတာတဲ့အဲ့လိုသိအောင်ကမရှိဘဲနဲ့သိပါမလားအဲ့လိုခွေးမြေခွေးတွေလိုအဲ့ဒါအမှတ်တမဲ့သွားလာနေုံနဲ့သိပါမလားအဲ့လိုမသိဘူးဟုတ်ကဲ့လားဒီတော့ကျမ်းဂန်အတိုင်းစကလုံးအရှိအတိုင်းပြောရမယ်ဆိုရင်တော့မရှုမှတ်ဖဲစားနေတဲ့ယောဂီကိုဘာစားစားတယ်ပြောရမ ဟုတ်ကဲ့လားဘာသာစားတယ်ပြောဟုတ်တယ်မဟုတ်လားအဲဒါကြောင့်အဲဒါကျမ်းဂန်ကစကားတက်ရိုက်ပြောရဲ့နည်းနည်းလွန်လွန်ပါတယ်ဆိုပြီးတော့ဘုန်းကြီးကနောက်မြတ်စွာဘုရားဟောတဲ့တရားသဘုတ်ပြောပြီးတော့အိတ်ရင်စားတယ်လို့ပြောတာဟုတ်တယ်မဟုတ်လားအိတ်ရင်စားတယ်ဆိုတော့နည်းနည်းသက်သာသွားတယ်မဟုတ်လားဟုတ်ကဲ့လားအဲ့တော့ယောဂီတို့စားတိုင်းစားတိုင်းဟာ အိရင်စားရမလားနိုးလျက်စားရမလားနိုးလျက်စားရမယ်နိုးလျက်စားမှသာလင်စိတ်တည်ငြိမ်မှုတမာရီကတစ်ဆက်တည်းဆက်ဆက်ပြီးတည်မှာမဟုတ်လားအဲနိုးလျက်မစားဘဲနဲ့အိရင်စားရင်တော့ရှုကြည့်တစ်ခါမရှုတစ်လက်နှစ်လက်သုံးလက်ဒီလိုဖြစ်မှာမဟုတ်လားအဲဒါဆိုတော့မရှုမိတဲ့အချိန်မှာအလက်မှာရားထဲမှာအဆက်အဆက်မရှိတဲ့ရားလက်ကွက်လက်ကြီးဖြစ်မနေဘူးလား အဲ့တော့တမာရီချင်းဆက်မိသေးလားမဆက်မိတော့အဲ့ဒီတမာရီအာကောင်းသေးလားအာအာမကောင်းရင်သိအောင်မလားအဲမသိဘူးဒါသွားရွေးရှားသဘာဝမျှပဲလှုပ်ရှားသဘာဝမျှပဲဒါတော့လည်းမသိဘူးငါဆိုတာလည်းမပါဘူးအဲ့ဒီအသိကြတော့အသိကောင်းကောင်းရင့်လာပြီဆိုလို့ရှိရင်လက်ကွေးတာကို ကွေးတယ်ကွေးတယ်ရှုနေတော့ခါမှာလက်ပုံသဏ္ဍာန်တော့မတွေးဘူးရွေ့နေတဲ့သဘောပဲသိပဲတယ်ခြေတော့ကြွတာ ကြွတယ်ဆိုလို့ရှိရင်လည်းသမာဓိညင်လာညံရင်လာတဲ့ခါကျတော့ခြေတော်ပုံသဏ္ဍာန်မတွေ့ရဘူးအထက်ရွေ့သွားတာရှေ့ရွေ့သွားတာအောက်ရွေ့သွားတာပဲသိရတယ်အဲ့တော့ရွေ့သွားတာဟာလူလားနတ်လားမြမလားဟမ်ဘာတော့တာလဲဟဲ့ရွေ့သဘောပဲဟုတ်လားရွေ့သဘောကိုပါဠိကဝါယောလို့ခေါ်တာဟုတ်လားမြန်မာကတော့လေပဲဟုတ်လား လေးတဘာဝပဲမဟုတ်ဘူးလားအဲ့လိုသိရမှာလေခုနခွဲသည်မြေဝဲသည်မဟုတ်ဘူးဒီလိုသိရမှာပရမတ်တိပေါ့တကယ်အစင်မှန်သိတာဟုတ်လားအဲ့ဒီတော့အဲ့ဒီကျမ်းဂန်ပြတဲ့ဥပမာသိထားလို့ရှင်တော့ကိုမရှုမှတ်မိတဲ့အချိန်မှာကြက်သီးထเสียမကောင်းဘူးလားဘာကြောင့် ယောဂီစင်တဲ့ကဘယ်ရောက်သွားဟုတ်ကဲ့လားယောဂီစင်တဲ့ကခွေဖြစ်လို့ဖြစ်ပြေခွေဖြစ်လို့ဖြစ်အဲ့တော့အမြဲတမ်းယောဂီဖြစ်နေအောင်ဘာလို့อ่ะအဲရှုမှတ်မှုမလတ်เสียဘူးမနာမရဂျာမပြရှုမှတ်မြဲရမည်ရှုမှတ်မှုမှာယိုသေးကကောင်းစွာပြုရမည်ဟုတ်ကဲ့လားဆိုမနာမရ ဈာမပြရှုမှတ်မြဲရသည်ဆိုရှုမှတ်မှုမှာယိုသေးကား ကောင်းစွာပြုရမည်ရှုမှတ်မှုမှာယုသေးကကောင်းစွာပြုရမည် အဲ့ဒါကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့ဆောင်ပုဒ်နော်ရန်စုသာမနာမယ အဲ့တော့တို့တို့သတိပဋ္ဌာန်ဆောင်မှုထဲမှာလည်းပါတယ်မဟုတ်လားမြင်ကြားနာစာတွေ့သိများမမှားရှုပါလေ6ဓွာရ၌ဖြစ်ပေါ်ကိုက်စူးစိုက်ရှုပါလေ6ဓွာရဆိုတာတကား6ဓွာရဆိုတာတကားတကား6ပေါက်မှာဖြစ်ပေါ်လာတဲ့စိတ်တွေကိုစူးစူးစိုက်စိုက်ရှုပါတဲ့မရှုဘဲမနေပါနဲ့တဲ့ အဲ့ဒီအပေါက်6ပေါက်ဆိုတာက မျက်စိတစ်ကပေါက်နားတစ်ကပေါက်နှာခေါင်းတစ်ကပေါက်ရှားတစ်ကပေါက်ကိုယ်တစ်ကပေါက်စိတ်တစ်ကပေါက်အဲ့ဒီတရား6ပေါက်ဆိုတာဘယ်ဟာလဲမြင်ရင်မြင်ချင်းမလုပ်ရမလားချက်ချင်းရှုရမယ်ကြားရင်ကြားရင်ချက်ချင်းရှုရမယ်နားရင်နားရင် ချက်ချင်းရှုရမယ်။ကိုယ်ရင်ကိုယ်ချင်းချက်ချင်းရှုရမယ်။ဆန့်ရင်ဆန့်ရင်ဟုတ်ကဲ့လား။အဲ့ဒါလိုရှုရမှာအဲ့ဒါကိုပဲမနာမယကြားမပြရှုမှတ်မြဲရမည်။အဲ့ဒါကိုပဲ6ဒွါရ၌ဖြစ်ပေါ်၌စူးစိုက်ရှုပါလေ။ဟုတ်တယ်မလား။စူးစိုက်ရှုလင်အမှန်မြင်ဒေဝိနိဗ္ဗာန်ပြီဟုတ်ကဲ့လား ဒါလားဒါလောက်ပြောလို့ရှိရင်ဘယ်လိုအားထုတ်ရမယ်ဆိုတာသဘောပေါ်ရောပေါ့ဟုတ်ကဲ့လားသဘောပေါ်လားအဲပေါ်ပြီဆိုလို့ရှိရင်တော့ပေါ်တဲ့အတိုင်းပဲအားထုတ်မယ်ဆိုရင်အဲ့ဒီယောဂီတရားမတက်ဘူးလားသဘောပေါက်တာကတခြားအားထုတ်တာကတစ်မျိုးဆိုရင်တော့မတက်ဘူးဟုတ်ကဲ့လား ဒါကြောင့်နားထောင်မြင်နိုင်ကြတိုင်းနားနိုင်စားတိုင်းစဉ်းစားတိုင်းတွေးတောတိုင်းစိတ်ကူတိုင်းကိုယ်တိုင်းဆန်းတိုင်းထိုင်တိုင်းထားတိုင်းစားတိုင်းတောက်တိုင်းရေချိုးတိုင်းအဝတ်လျှော်တိုင်းပြုမှုလှုပ်ရှားမှုမှန်သမျှကိုအဆက်မပြတ်ဒလဇရှုမှတ်ပွားများကြိုးစားအထောက်နိုင်ကြတဲ့အတွက်ရှုမှတ်မှုတတိတွေ ဆက်ဆက်မိလို့အားကောင်းလာတာစူးစိုက်တူငြိမ်မှုတမာရီဆက်ဆက်မိသဖြင့်သိမှုဝိပဿနာဉာဏ်နဲ့ထက်သန်လာလို့ထက်သန်တဲ့ဝိပဿနာဉာဏ်နဲ့ယုံနာတို့မှာရှိတဲ့မမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့လက္ခဏာရဲ့သုံးပါးကိုအရှိအရှိအတိုင်းအမှန်တိုင်းထိုးတွင်သိမြင်ပြီးလင်ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့ မဲ့ညာဖူညာဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။သာ